အခန်းကြီး46အငယ်1မှ9ဘုရားသခင်သည်ငါတို့ခိုလုံရာဖြစ်၍ခွန်အားကိုပေးတော်မူ၏ဘေးရောက်သည်ကာလအထူးသဖြင့်ကူမတော်မူကြောင်းထင်ရှားလျက်ရှိ၏ထိုကြောင့်ပထဝီမြေကြီးသည်ရွေ့သွား၍တောင်များတုန်လှုပ်လျက် သမုတ်တရားတို့ကြတော်လဲငါတို့သည်ကြောက်လန့်ခြင်းမရှိသမုတ်တရားရည်သည်ဟုံဟုံမြည်၍မှွေနှောက်ပါလေစေလိုင်းတဘိုးထားသဖြင့်တောင်များတုန်လှုပ်ပါလေစေ မြစ်တမြစ်ရှိသေး၏ ထိုမြစ်ရေသည်စီး၍ဘုရားသခင်မြို့တည်းဟုသော အမြင့်ဆုံးသောဘုရား ကျင့်ဝတ်တော်မူရာတန်ရှင်းသောမြို့တော်ကို ရွှင်လန်းစေတတ်၏ထိုမြို့သည်ဘုရားသခင်ကျင့်ဝတ်တော်မူရာဖြစ်၍တုန်လှုပ်ခြင်းမရှိရမိုးတောက်လင်းစား၌ဘုရားသခင်ကူမတော်မူလိမ့်မည်အငယ်6မှ7လူမျိုးတို့သည် ဟုံဟုံမိကြ၏တိုင်းနိုင်ငံတို့သည်လှုပ်ရှားကြ၏ ဗျာဒိတ်တံကိုလွှတ်တော်မူ၍မြေကြီးသည်အည်ဖြစ်လေ၏ကောင်းကင်ဘုရားအရှင်သာရဘုရားသည်ငါတို့နှင့်အတူရှိတော်မူ၏ယာကုပ်အမျိုး၏ဘုရားသခင်သည်ငါတို့ခိုလိုရာဖြစ်တော်မူ၏ဒါဝရဘုရားစီရင်ပြုပြင်၍မြေကြီးပေါ်မှတုတ်တင်ပယ်ရှင်းခြင်းအမှုတော်များကိုလာ၍ကြီးစုကြလော့လေးကိုချိုးလျက်လှံကိုအပိုင်းမဖြတ်လျက်ယထာကိုမိရှို့လျက် မြေကြီးစွန်းတိုင်အောင်စစ်မှုကိုငြိမ့်စေတော်မူ၏ ငြိမ်ဝတ်လျက်နေကြလော့ငါကားဘုရားသခင် ဖြစ်သည်ဟုသိမှတ်ကြလော့လူမျိုးတို့တွင်ငါသည်ဘုံပွင့်မည်မြေကြီးပေါ်မှာဘုံပွင့်မည်ကောင်းကင်ဘုရားရှင်သာရဘုရားသည်ငါတို့နှင့်အတူရှိတော်မူ၏ယာကုပ်၏ဘုရားသခင်သည်ငါတို့ခိုလုံရာဖြစ်တော်မူ၏